ဥဒ္ဓမြတ်စွာကိုယ်ရေဟောတဲ့ဓမ္မဟာဖာကတဖြစ်ပေါ်ရေးပေါ့ဒီဒီကတော့တော်တော်လေးတော့ပြောပြီးပါဒီခန္ဓာကိုယ်မှာရုပ်နဲ့လားနှမျိုးသာဒီရှိအောင်ရှိပါတယ်ဆိုတော့ဒီပြေးထားတဲ့ဤတိုင်း ကျင်းနေတာဟာကွဲကြည့်လာတော့ဆိုလိုပဲကွဲကြည့်လာလို့ရှိရင်ဇီဝအတ္တအစွဲကျင်းပုံပေါ့သက်ကုံလေးတော့လိပ်ပြာလေးရှိရတဲ့အစွဲကျင်းနေရသူတို့အချင်းချင်းအကြောင်းဆက်သွယ်ပြီးတော့ဖြစ်နေပုံပေါ့သူ့အကြောင်းနဲ့သူ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေပုံတွေပါ ရှုရင်းကကြည့်သွားရင်သူ့အကြောင်းရောက်သူ့အကျိုးဖြစ်ပုံကြည့်သွားပြီဆိုလို့ရှိရင်အကြောင်းရောက်အကျိုးဖြစ်ပုံမကြည့်တော့အဲ့ဒီကဒိဋ္ဌိအစွဲအကြောင်းရဖြစ်တယ်ဆိုတဲ့အစွဲသူ့အကြောင်းနဲ့ဒီကျိုးဆက်ဆက်ပြီးတော့ဖြစ်ပုံမကြည့်ဘူးဆိုလို့ရှိရင်လည်းမာဇမအစွဲပေါ်ပရမတ္တအစွဲကိုခံရရှင်ထည့်ယူလိုက်တာအဲ့ဒီအစွဲတစ်ခုတည်းဖြောက်သွားတာပါ အဲ့ဒီအစွဲနှစ်ခုပြောက်လို့ရှိရင်ဘုရားမြတ်စွာသာသနာမှာစိတ်ရှုဆောင်သွားတယ်ဆိုတော့ထောက်ရကြည့်ရရသရှုသွားပြီဆိုတော့ဒီအရှင်ရတွေလည်းဆက်အားထုတ်လို့ရှိရင်သတ္တဝါမင်္ဂင်ဖြစ်ဖို့ဆက်ဆောင်နေတော့သတ္တဝါအေးစားလေးအနေထားအနေနဲ့ဝင်ကျမ်းဂန်များ ဂုံပြုထားပါတယ်။အဲဆက်အားထုတ်လို့ရှိရင်မာသောတဘာရှိဖြစ်နေတယ်ဆိုတော့မလေးကအဲ့ဒါလေးပြောတော့ပါလေ။ဒါကသမထဆွမ်းကြီးပေါ့လေ။ဒါကဆွမ်းကြီးဆိုတာဝိရတတိသမာဓိပါ။ပေါ်တိုင်းအာယုံသို့မဟုတ် ရှုခွင့်ရကြီးကအတိတ်ပြပေါ်လာတဲ့ရှုခွင့်လေးတွေဒီတတိလေးကတ်သွားအောင်ဘုရားအားဆိုင်မှုဆွေးရစွာရှုခုနဲ့ရှုရအာရုံမှာစက်ကလေးတစ်ခဏတစ်ခဏစုစည်းပြီးတော့ဘုရားသတိသမာဓိဒီသုံးမျိုးပါဒါသမထအများကြီးရှိနေလို့ရှိရင်ကျုံရတဲ့ စိတ်ကနေသဖြစ်เสียအာယုံမုန်းเสียအာယုံဘာဒီမှာချုပ်နိုင်ချုပ်နိုင်ရှိဖို့မဟုတ်ဘူးဖြစ်သေးရပါဘူးဒီအာယုံလေးဆက်ဆက်ပြီးတွန်းလာအာရုံကောင်းလာတတ်ပါတယ်ဒီလိုကပေါက်လာလို့ရှိရင်လည်းကုစားတဲ့အနေနဲ့ပေါ့ဒီဆက်ရှားပြရတာဒီအရေးကြီးအကောင်းလုပ်ရတာ သဘောရသတိသမာဓိစိတ်ပိုင်းဆိုင်ရာအားတွေဖြစ်လာလို့ရှိရင်တွန်းမှာအားဒါပေမဲ့လို့ခုခံအားမကောင်းသေးဘူးခုခံကောင်းဖို့ရအတွက်ဝိပဿနာဉာဏ်တွေဟောလို့ရှိကံအစားအားလုံးလို့ရှိရင်ခုနယုံနာပိုင်းခြားရှိမှုအကြောင်းနဲ့အကျိုးတင်အကြောင်းနဲ့သူကျိုးကြီးနာပြီးကြီးမြတ်ပြီးတော့ ဖြစ်ပုံလေးတွေပေါ့ဥပဒနာရဲ့အစဒါလေးတွေအစလာတာနောက်ဥပဒနာဆိုတော့ဖြစ်လာတော့ဥပဒနာညာဒီနေ့တောင်းချိုးဤနဲ့ပြည်ရတဲ့ညာကနေပြီးတော့ပေါ့ဥပဒနာကူးကြောင်းပုံလေးတွေပေါ့လေဆက်လက်ကြပါမယ် သိဆိုင်ရာဉာဏ်ပိုင်းရောက်တဲ့အခါကျတော့ဥပဒနာသုခဖြစ်ပုံလေးကိုပြောပြပါမယ်။အပြည့်အစုံတော့နောက်ပိုင်းကျမှပြောပါမယ်။အခုတော့ကြည့်စာရုပ်ညာလေးပါပဲ။ခုနရှိတိုင်းကျုံ့ဉာဏ်ပိုင်းခြားကြည့်မှုနဲ့ကြောင်းကျိုးမှုနဲ့ဖြစ်မှုတော့ဝိပဿနာဉာဏ်တော့မဟုတ်သေးဘူး သို့သောဥပဒနာဉာဏ်ရှိဖို့ရာအတွက်ဒီဉာဏ်နှစ်ပါးကတော့သိအရေးကြီးပါတယ်ဒီဉာဏ်နှစ်ပါးအခြေခံလေးပဲနဲ့တော့သို့မဟုတ်ဒီဉာဏ်နှစ်ပါးလက်တွေ့အထောက်လို့မတွေ့သေးပဲနဲ့တော့မကြည့်သေးပဲနဲ့တော့ရှိသေးပဲနဲ့တော့ဥပဒနာအစိတ်ဖြစ်ရုံရှိဘူးအသိအရေးကြီးပါတယ်ဘုရားဥပဒနာမရှိသေးတယ်လို့ဆိုတော့ ခြေတော်ကပြောခဲ့ပါတယ်တဘာဝလက္ခဏာနဲ့သံမြလက္ခဏာနှစ်ခုတဘာဝလက္ခဏာဆိုတော့ယုံနာတရားတွေရဲ့ကိုယ်ကြီးအမှားသားလေးတွေပေါ့လေလို့ပြောခဲ့ပါတယ်ဆိုရှိပိုင်းဉာဏ်နှစ်ပါးကတဘာဝလက္ခဏာပဲကြည့်ရတယ်ဒါရုပ်ဒါနာဆိုတာပေါ့လေ လောက်ခွဲစီအဲ့ဒီယုံနာတရားလေးဟာအကြောင်းကြီးရောက်ဖြစ်တယ်ဆိုတာလည်းပဲဒီလောင်းကြီးကသိရသူအကြောင်းနဲ့သူအကျိုးဆက်နွယ်ပြီးတော့ဖြစ်တယ်ဆိုတာလည်းဒီလိုပဲသိရဆရာတော့ဘောလက္ခဏာတက်တက်ပဲသိသေးတယ်သူကတော့ပြောလို့ရှိရင်သင်္ခါလက္ခဏာ၃မျိုးတည်းကအစအလေအဆုံးပေါ်ဒီရှိမှုရှိမှုဖြစ်မှု ဖြစ်မှုနဲ့ရုပ်မှုဒီနှစ်ပိုင်းပဲကြည့်သေးတယ်ဆိုကောလာလေးကောလာလေးကြည့်ရင်စာပိုင်းညာဆိုလို့ရှိရင်အလေကောင်းအကောင်းနဲ့ဘုရားဖြတ်ကြည့်တာအစနဲ့အဆုံးမတည်ဘူးတည်မှုမှလို့ရှိရင်တည်မှုအလေကောင်းကဖြတ်ကြည့်တာရှားရှားပေါ်များအာယုန်နဲ့မှလို့ရှိရင်လည်းပဲအလေပိုင်းအကောင်းနဲ့အပိုင်းမှဖြတ်ကြည့်တာပဲအစပိုင်းမထင်သေးအဆုံးပိုင်းမမြင်သေး နောက်အကြောင်းနဲ့အကျိုးညှိနှိုင်းပြီးတော့ဖြစ်လာတဲ့အခါသိလာတဲ့အခါကျတော့အစပိုင်းလေးပါပေါ့လေထည့်ကြည့်လာတယ်ကိုယ်ရဲ့ရှုခွင့်အာရုံရှုခွင့်အာရုံလေးတွေအသေးစိတ်ပေါ်လာလေးတွေအစပေါ်လာတာလေးတွေနောက်တီးနေတာလေးရှုပိုင်းလေးထည့်ကြည့်လာတယ်သို့တော့နောက်ပိုင်းမကြည့်သေးဘူးဖြစ်သွားတဲ့ပိုင်းစအလည်းအဆုံး၃ပိုင်းပေါ့လေစ အဲ့ဒါလေးကြည့်အဲ့လိုပဲတတ်နိုင်တယ်သူအတိအကျပေါ်လာတဲ့တွေကိုစာရင်းကြည့်နေတယ်ဆိုတာကတော့ရုပ်ရည်ကြောင်းကျိုးကြီးနေပြီးတော့ဆက်လုံးကိုကြည့်လာတဲ့အခါကိုယ်တွေကရတာရတာကြိုက်တာခဲတာပေါ်လာလေးတွေလိုက်မှနေတဲ့အခါ ကျတော်လေးစပေါ်လာတယ်ရားတွေနဲ့စတယ်။ဒါရင်းမှမကြောက်သေးရင်အစတကြီးကသွားပြီးတော့စရားလာတယ်အဲ့ဒါလေးလိုက်မှရကြအောင်။မလုံအောင်ဒီလိုတခြားနေရာဒီဘက်စရားလာတာ။အဲ့ဒီလိုညီးတဲ့ပေါ်လေရှိကြအောင်တစ်ခုခုပေါ်လို့လိုက်ပြီးတော့မှတ်တိုင်းမှတ်တိုင်းပဲအစနဲ့အလယ်ပိုင်းလိုက်ကထင်ရှားပြီးတော့ရှိကြအာရုံသုံးသပ်ဖို့အပိုင်းလေးတွေမသိသေးဘူး ဒါဝင်လို့သူတို့ကိုဝိပဿနာဉာဏ်နဲ့မှမထည့်ဘူးဝိပဿနာအခြေခံပဲရှိသေးတာပဲနော်ဟွန်းနောက်ပဲရှိသေးတယ်အဖြစ်လို့လဲဆိုတော့ဒုက္ခအာယုံရဲ့အစနဲ့အလယ်အဆုံးသုံးခန်းရှိတဲ့တွေကလောက်ဆုံးပိုင်းကိုမြင်သေးလို့မကြည့်သေးလို့ဆိုတာပေါ့ဒီလိုပဲအကြောင်းပြရှိရမှာပါပဲ ဒီနည်းအားဖြင့်ဝိပဿနာမခေါ်ရသေးတဲ့အကြောင်းကတော့သဘာဝလက္ခဏာတက်တက်လောက်သာရှိနေတယ်လို့ပါပဲကိုယ်စီကိုယ်စီစိတ်ဓမ္မနန္ဓမ္မသဘာဝတက်တက်လောက်ပဲရှိသေးတယ်ပေါ်ပြီးတော့ကြောက်သွားတဲ့စိတ်ဓမ္မနန္ဓမ္မ ပေါ်လိုက်ကြောက်လိုက်နဲ့ဒုက္ခကြီးတဲ့ယုတ်ဓမ္မနန္ဒမအတ္တမဟုတ်အတ္တမပါတဘာဝတက်တဲ့ယုတ်တဘာဝတက်တဲ့နန္ဒဘာဝတက်တဲ့ဇာလိုက်တာကိုရှိပါသေးတယ်။တဏှာလက္ခဏာခေါ်တဲ့တူညီလက္ခဏာမတည်သေးဘူး။စိတ်နဲ့ကြောက်ကြိုးတည်ပြီးလို့စိတ်ရှိတဲ့အခါကျမှ ကသမယလက္ခဏာ၃မျိုးကြည့်လာပါတယ်ဒီလက္ခဏာမိစ္ဆာလက္ခဏာလည်းကြည့်လာတယ်ဒုက္ခလက္ခဏာလည်းကြည့်လာတယ်အနတ္တလက္ခဏာလည်းကြည့်လာတယ်ဟုတ်တော်အဘဝကာရောအနိစ္စလက္ခဏာဆိုတာပါလေဟုတ်တော်ကလည်းကိုယ်ကမရှိသေးဘဲနဲ့ဖြစ်လာပြီးတော့အဘဝကာရောမဖြစ်တော့မရှိတော့ ကြောက်သွားသောအချင်းရာစီအိကြလက္ခဏာနိစ္စလက္ခဏာမြည်ဟောပြီးပူရာလေးပေါ်လာတယ်ပူရာလေးစပေါ်လာတယ်ပူရာလုံးမှလည်းတယ်ပူရာလေးအဆုံးသတ်သွားတယ်ပူရာလေးကသဘာဝလက္ခဏာအဲ့ဒါလေးစလာပြီးတော့အဆုံးသတ်သွားတဲ့အချင်းရာလေးကအနိစ္စလက္ခဏာခေါ်တယ်ရတာလေးပေါ်လာတယ်ရတယ်လို့မှတ်တယ် ရတာလေးစဖြစ်လာပြီးတော့နောက်ဆုံးတတ်သွားတယ်ရောက်သွားတယ်အဲ့ဒါအိဋ္ဌသက္ကနာခေါ်တယ်ပြီးပြီးတော့ပြတ်သွားတယ်မွေးပြီးတော့တည်သွားတယ်ကောင်းတဲ့နေရာမှာမထည့်ဘူးကိုယ်ရဲ့စက်သက်တဲ့အရာဒီသေးတွေဟာကောင်းတဲ့ခါမှာတော့သူကတော့မကွဲသေးရင်တော့ဘာလို့ကောင်းလဲဒါပေမဲ့အတုံးဆိုင်အခိုင်အမာတလို့ရှိကွဲမှာပဲ မကွဲပြင်လည်းကမကောင်းတဲ့ခြင်းပါနေတာပဲသူကတော့ယုတ်တရားနဲ့တရားတွေလည်းကြည်ကြားရတယ်ဖြည်းပြီးတော့ပြတ်သွားတာဖြည်းပြီးတော့ပြတ်သွားတော့မကောင်းတဲ့သူကသူအလိုလိုကိုအညီရနေတာဒီတော့ကိုယ်လေးကြောက်လေးပေါ်လေးကြောက်လေးချင်းမဆုံးနိုင်တော့အဲ့ဒီအပေါ်ပြောက်ကြီးရဲ့ဒီစိတ်တန်ခါတဲ့အချင်းရာပေါ်လေးက ကိုယ်ကြိုက်တဲ့အတန်လေးကြားရရပြီဆိုလို့ရှိရင်စိတ်နှစ်သက်တာပဲအဲဒီဒုက္ခပေးတာပဲဆိုရနာလေးတွေကကြားစေခဏမှာထင်ရှားတဲ့အတန်လေးတွေရပါတယ်စိတ်ဒုက္ခပေးတာပဲဒါဒုက္ခလက္ခဏာတွေပေါ့ဖြစ်ဖို့ပြောဖို့မပြအနည်းစေခံရခြင်းအရှင်းရပါလိမ့်စိတ်သက်ခြင်းအရှင်းရပါလိမ့်အာကာရခေါ်ရတယ်ကွာ ခန္ဓာဆိုတာမင်းသားပေါ့အရာလေးသဘာဝတော့ဟုတ်ကသဘာဝနဲ့ပုံမှာဤကြည်နေတဲ့အရှိရာလေးပဲတော့ဆယ်ဒုက္ခလက္ခဏာခေါ်တယ်အဝဇဝတ္တနာကတော့အနတ္တလက္ခဏာနော်ဟုတ်ကိုယ်ဖြစ်နေတာတမျိုးကိုယ်ဖြစ်နေတာတမျိုးကိုယ်ကမဖြစ်စေဘူးသူကဖြစ်လာတယ်ကိုယ်ဖြစ်စေခြင်းနဲ့သူကမလာဘူးဒီ ယုံနာဓမ္မဆိုတာသူ့လမ်းကြောင်းတိုင်းသူအကြောင်းတိုက်ဆံလို့ပြောနေတာပဲကိုယ်လိုတိုင်းဘာမှဖြစ်တာမဟုတ်ဘူးအတ္တလိုတိုင်းဘာမှဖြစ်တာမဟုတ်ဘူးတဘောဝဖြစ်တဲ့တဲ့သူ့လမ်းကြောင်းတိုင်းသူပြောနေတာပုဂ္ဂိုလ်ရဲ့အလိုအတိုင်းရှိရတာမဟုတ်ဘူးဆိုတာကအဲ့ဒီမဖြစ်တဲ့အချင်းရာလေးဟာအဝဇဝတ္တနာကာရဆိုအနတ္တလက္ခဏာခေါ်တဲ့ကောင်ယုံနာတိဟာ ဒီအနိစ္စဒုက္ခအနတ္တသင်္ဘောကြီးကဤပေါင်း40လောက်ရှိပါတယ်ဒီသုံးမျိုးကတော့လိုရင်းပဲအနိစ္စလက္ခဏာသင်္ဘောဒုက္ခလက္ခဏာသင်္ဘောနဲ့အနတ္တလက္ခဏာသင်္ဘောဒါလိုရင်းပဲဆက်ရှိလို့ရှိရင်ပေါ်ပြီးတော့ပြောက်သွားပုံလေးဒီအနိစ္စလက္ခဏာတွေသင်ပါလေဟုတ်ဒီကရကမှာပေါ်လိုက်တော့လည်းဆင်းရဲပုံလေးတွေသင်လာတယ် တခါတခါမှသူသဘောတည်းသူဖြစ်ပုံလေးတွေထင်လာတယ်ဟိုးအထက်ပိုင်းညာနေရောက်တဲ့အခါရှိပါအရောလည်းပဲရုပ်နဲ့နာမယ်ရှိကြည့်တာလည်းရုပ်နဲ့နာမယ်ဘုဒ္ဓနာကိုကျင်းလာပြီးတော့ယောက်ျားမင်းကပုဂ္ဂိုလ်တ attva ဆိုတာဘာဘာထင်ရှားတော့အာယုံလည်းပဲသဘာဝတက်တဲ့သူ့ကိုရှိကြည့်နေတဲ့အာရမဏိကလည်းပဲသဘာဝတက်တဲ့အဲသဘာဝတက်တဲ့ရှိနေတဲ့အခါကျမှ နတ္တလက္ခဏာတွေသိချိန်သွားတာလည်းနောက်ပိုင်းကျမှအဲဒါကောင်းကြည့်ပါလိမ့်မယ်အခုတော့ဘုသူကဖြစ်ရုံပြပါလိမ့်မယ်ပြောထားရပါတယ်ဆိုလိုတာကရှေးပိုင်းဉာဏ်နှစ်ပါးဟာသဘောဝလက္ခဏာခေါ်တဲ့လိကျဓမ္မဒုက္ခဓမ္မအနတ္တဓမ္မဒါတော့ကသိပါတယ် င်ရလက္ခဏာခေါ်တဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမမြင်သေးပါဘူးဆိုကြပါစို့ကိုယ်ရဲ့ပေါ့ပူရလေးပေါ်လာတယ်ပူရပူရလို့မှတ်နေပူရရုပ်တမသဘာဝလက္ခဏာလို့သာသိတာပူရလေးစပေါ်လာပြီးတော့ပူရလို့မကြောက်ခံရဘူး ကိုယ်ထဲမှာဒီကပုတ်တဲ့တော့အပူကြီးကြွလာတာနော်။ကျောင်းတော့ကျောင်းရဲ့အကျိုးတော့ဆက်ဆက်ပြီးတော့ဒီကြည့်တာ။ဒါလည်းပဲသဘာဝလက္ခဏာပဲရှိတာပဲ။ဝိပဿနာဉာဏ်ကရောက်လာပြီဆိုလို့ရှိရင်ဒီလိုလေးတွေမှတ်လိုက်။ဒီလိုလေးတွေကြောက်ကြောက်တော့ ကြောက်ကြောက်ပေါ်တာလေးမှလည်းကြောက်ကြောက်ပေါ်တာစိတ်သက်သာလေးတွေ့ရတာဘာဖြစ်လို့ကိုယ်ရဲ့ရုပ်သမဏနာမကြီးဟာပေါ်ပြီးတော့ကြောက်ကြောက်တာကြီးပေါ်လဲကြောက်နေမကောင်းတာတွေကြီးဒီလိုတိုင်းပြီးဖြစ်တာကြီးလဲဆိုတာဒီအချင်းကသုံးမျိုးတွေကတမျိုးမျိုးထင်းလာတာပဲအဲ့ဒီခါကြာမှသံဃာလက္ခဏာမြင်လာတာသဘာဝလက္ခဏာကောင်းကောင်းကြောင်းကျိုးချီးဆိုလို့ရှိရင်ဆက်ရှိတဲ့အခါမှာ ။အမြဲတမ်းလည်းမြင်လာတာပဲ။အဲဒီခါမျိုးမှာဝိပဿနာဉာဏ်စလာပြီဟုတ်။ဝိသဘာဝလက္ခဏာသဘာဝဓမ္မတို့ရဲ့ပို့ပြီးတော့ပြောက်ပုံပုံလိုက်ကြောင်းလည်းမကောင်းဘူး။ဒီလိုတိုက်သူဖြစ်ပုံပေါ်ချင်းရဆုံးအားဖြင့်အမျိုးမျိုးသောချင်းရဆုံးအားဖြင့်ပတ္တနာမြင်တဲ့ညာတဲ့ တခါတခါပေါ်ပြီးတော့ပြောဖို့အနိစ္စလက္ခဏာထင်တယ်တခါတခါပေါ်လို့ပြောလို့ဆင်းရဲဖို့ဒုက္ခလက္ခဏာထင်တယ်တခါတခါဒီသဘောတိုက်ပြီးဖြစ်ဖို့လက္ခဏာလက္ခဏာထင်တယ်ပေါ့လေတပြိုင်နက်တည်းတော့သုံးရလို့မထင်ပါဘူးဘာပဲထင်ပြီးဖြစ်ဖြစ်တမျိုးမျိုးထင်လို့ရှိရင်တော့ဥပဒနာပုံစံမျိုးတစ်ခုထုတ်ကြည့်ကြတဲ့ သိကြပါစို့ယောဂီရရှိမှတင်လို့မှာပူရလေးပေါ်လာတယ်ပေါ့ပူရယုတ်ဓမ္မလေးအဲဒါကအနိစ္စဓမ္မခေါ်တယ်အနိစ္စယုတ်ဓမ္မပူရလေးပေါ်ပြောက်တော့အနိစ္စလက္ခဏာခေါ်တယ်ပူရဲလို့ရှုနေတုန်းမှာပေါ့လေပူရလေးပြောက်ွယ်သွားတာကိုတွေ့ရလို့ မမြဲဘူးလို့သိလိုက်တာလေးကဒါဥပဒနာဉာဏ်ခေါ်တယ်ဒီစေစုမှာပြက်ကွယ်သွားတာကိုတွေ့ရ၍တွေ့ရမှဥပဒနာဉာဏ်ဥပဒနာဉာဏ်ဆိုတာပြက်ကွယ်သွားတာမတွေ့ရသေးဘူးဆိုလို့ရှိရင်တော့ဥပဒနာဉာဏ်မဆိုရသေးဘူးပြက်ကွယ်သွားတာဘာလဲဘာမှနေလို့ပူတာလေးပေါ့ပူတယ်လို့မှတ်နေတော့မှာ တူတယ်လို့မှတ်နေတော့စိတ်သားနေတာမဟုတ်ဘူးသိနေတာမဟုတ်ဘူးမြင်နေတာမဟုတ်ဘူးတူတယ်လို့မြင်ကြရရချိန်သားကဆရာဆက်ပြီးတော့စိုးစိုးမြင်ရှိပြီးတော့ဒီမှာစိတ်လေးစိုက်ကြနေတဲ့အခါမှာတူတယ်လေးကိုသိနေတာကိုယ်ရဲ့ရှိမှနေတော့မှတော့တော့သွားတာကိုသိရှိမှဝေဒနာရခေါ်ပါတယ်။အဲဒါတော့နားလည်ထားပါတယ်။ကြံပြောပါဦးမယ်။ ပူရင်းရှိတဲ့အခါမှာပူရာလေးကအနိစ္စဓမ္မပူရာလေးပြုတ်ွယ်သွားတာကအနိစ္စနုပါဒအဲအနိစ္စလက္ခဏာပူရလို့ရှိနေတုံးခါပူရာလေးပြုတ်ွယ်သွားတာကိုတွေ့ရကအနိစ္စနုပါဒနာဥပဒနာယံအဲ့လိုကိုရပါတယ်အနိစ္စဓမ္မာဟိတေယောအတ္တနောသဘာဝေန ရှာနံတာနံနိစ္စတံပဋိချိပါဠိနာမလို့ကျမ်းဂန်များဆိုထားပါတယ်ပို့ပြီးတော့ကြောက်ကြတဲ့အိစ္ဆဓမ္မယုံဉာဏ်တရားတို့ဟာတဲ့တေလျောအတ္တနောစွာဝေနတိရှိဆွဲကိုကြီးကိုစီသဘောဝလက္ခဏာအဖြစ်ဉာဏ်တန်လုံးဖြစ်ခဲ့လိုက်လို့ရှိလို့ သိကြသောယောဂီပုဂ္ဂိုလ်တို့ဤယောဂီပုဂ္ဂိုလ်တို့အားနိစ္စတံပဋိက္ခိပါဠိနာမရေးဒီဖြစ်ရေးကြောင်းကိုရေးဆံကြတယ်တုတ်တူကမြဲတဲ့တရားတွေပါဆိုပါဘူးဟွန်းဟွန်းအဲဒါကိုရေးဆံတယ်ဆိုတော့တုတ်တူကမြဲဘူးဆိုတာဘောလို့ခံရအောင်ခံရတယ် နှိပြည့်ကျွလွန်ထားတဲ့တေခံတယောက်ကိုရိုးရိုးမေးလို့သူကဝန်ခံဘူးဆိုလို့ရှိရင်နည်းနည်းလေးသူ့ကိုဥမရပါတယ်ဖြစ်ဖြစ်ပေါ်များတဲ့ခါကျတော့သူနောက်ဆုံးတော့သူဝန်ခံရတာပဲသူဒီအမှုပြုလုပ်မိပါတယ်ဒီအမှုပြုမိပါတယ်ဆိုဝန်ခံရတာပဲ ဒါလိုပါယုံနာတရားကြီးပိုင်တဲ့ပုဂ္ဂိုလ်ကြီးလည်းအခုလိုသိက္ခာဘာဝနာတရားအာမထုတ်ဘူးတွေတော့ကိုယ့်ဟာကိုယ်တော့ပြည့်စုံရှင်လာတယ်။ငယ်ရုပ်ကကျုပ်ဖြစ်လာကြလို့လို့ငယ်စိတ်ကကြီးစိတ်ဖြစ်လာကြလို့လို့မတည်တော့ဘူးလိုလိုပေါ့လေ။ရဲရဆိုအစိုးရတခါရဝင်နေတာ။အခုတည်းကချက်ချင်းနဲ့ ပူရာလေးကိုရှိမှတ်တဲ့ခါကျတော့ပူရာလေးပြုတ်ပေါ်ဆိုတော့ဒီတော့အော်ဒါမမြဲသေးဘူးအတိမှလေးရပါတယ်ထက်ခါတည်းတဲ့ပေါ်ဒီပေါ်တဲ့အာယုံကိုတိတ်တိတ်နေနေပေါ်ဒီရှိမှတ်ပါများပြီဆိုလို့ရှိရင်အရှုခံယုံနာဓမ္မတွေဟာသူ့တဘာဝအတိုင်းကြည့်ရင်လည်းယောဂီပုဂ္ဂိုလ်တို့အားကျုပ်တို့မမြဲဘူးဆိုတာပေါ်လေဝန်ခံချက်ပေးလာတယ် တကယ်ကိုအလုံးလုံးတဲ့ယောဂီတွေဆိုလို့ရှိရင်တော့ကိုယ်ရကယုံနာတရားတွေဟာရုပ်တို့မမြဲပါဘူးဆိုတာဝန်ခံချက်ပြေးကြမှာပါပဲမမြဲတာလည်းရင်းကြည့်ပါပြီဆိုလို့ရှိရင်ကိုယ်ရကယုံနာဓမ္မတွေကမြဲတယ်ဆိုတဲ့အစွဲဒီယုတ်ကကျိုးဆိုတော့ငယ်စိတ်ကကြီးစိတ်ဖြစ်တာတော့မဟုတ်ဘူး သူ့ခိုက်တယ်နဲ့သူဖြစ်ပြီးတော့ပြစ်သွားရဲ့မြဲတဲ့တရားကြီးပဲဆိုတော့ဘာလဲအမှန်ကိုသိမြင်လာတယ်အမှန်ကိုသိမြင်လာတော့ငကောကကိုယ့်ဘဝကိုရဲတာပဲမသိတော့ဘူးလို့လို့ဟောဒီအထင်ကြီးတာတွေတခါလေးကြောက်သွားတာပဲမြဲတာသိပြီလို့ကိုယ့်ကိုအထင်ကြီးပြီးတော့ဟောလေမာနရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မာနတွေကျသွားနေတယ် အဲ့တော့လည်းကမဟုတ်တဲ့အဆွဲတွေမဟုတ်တဲ့အကြီးကြီးတွေဟာအမှန်တိုင်းကြည့်လိုက်တာလည်းပဲအနုလက္ခဏာပြတော်တာဟာခဏဒီကာယနောဘိခွေမေကောသတ္တနာဝိသုဒ္ဓိယာသတိကံစတ္တတော်သတိပဋ္ဌာနာဆိုတဲ့စိတ်ဓာတ်တုံးနဲ့ကိုက်ညီနေတာပဲ။ နောက်ဒီကြာမတာလေးဆက်ပြီးတော့ရှင်းပါမယ်အခုတနာကြီးပြည့်တော့မှာပါသာဓုသာဓုသာဓု